ဩပတိဗျာဒိတ်ယူပါယုံခန်းကြီး1အငယ်1မှ9အရှင်ထာဝရဘုရားသည်အေဒုံပြည်ကိုရီမှတ်၍မိန့်တော်မူသည်ကားထာဝရဘုရားကြွေးကြော်တော်မူသံကိုငါတို့သည်ကြားကြ၏တင်တို့ထ၍အေဒုံပြည်ကိုတိုက်ချင်းဟံစစ်ချီကြလော့ဟုတပားမျိုးသားတို့ထံသို့တန်တမန်ကိုစေလွှတ်တော်မူပြီးတင့်ကိုတပားမျိုးသားတို့တွင် ရုပ်မှစေခြင်းဟံငါစီရင်သဖြင့် သင်၏အတရေသည် အလွန်ရှုတ်ချခြင်း ရှိလိမ့်မည်။ကြောက်ကြားတို့၌နေ၍မြင့်သောအရက်ကို ခိုလုံလျက်ငါကိုမြည်သို့အဘဲသူနှိမ့်ချနိုင်သည်နည်းဟု အောင်းမိသောသူဖြစ်သောကြောင့်သင်၏မာနသည်တင့်ကိုလှည့်စားပြီးသင်သည် ရွှေလင်းတကဲ့သို့ ကိုကိုချီးမြှောက်၍ကျယ်တို့တွင်အတိုက်ကိုလှုပ်တော်လေထိုအရက်မှတင့်ကိုငါနှိမ့်ချမည်ဟု ထာဝရဘုရားမိန်တော်မူ၏ညအခါတကိုးတပြတို့သည်တင်ရှိရာသို့လာလျင် စိတ်ပြေလောက်အောင်သာ ခိုးယူကြလိမ့်မည်မဟုတ်လော စပြစ်တီးကိုဆွတ်တော်သူတို့သည်လာလျင် သူတပားလိုက်၍ဆွတ်เสียဖို့ကျွင်းစေကြလိမ့်မည်မဟုတ်လောတင်သည်အလွန်ပျက်စီးပြီတကားဤတော်သည်အလွန်အစစ်ခံရပြီတကားသူဝှက်ထားသောဥစ္စာကို အလွန်ရှာဖွေကြသည်တကား သင်နှင့်မိတ္တဟာယဖွဲ့သောသူအပေါင်းတို့သည်ပြည်စွန်းသို့နှင်ကြပြီအဆွေလုတ်သောသူတို့သည်တင့်ကိုလှည့်စား၍နိုင်ကြပြီသင်နှင့်အတူစားတော့သောသူတို့သည်တင့်အောက်၌ကြော့ခွင်းကိုထောင်ထားကြပြီသင်ဤဉာဏ်ပညာကုန်ပြီသာဝရဖျားမိန်တော်မူသည်ကားထိုကာလ၌အေးဒုံပြည်မှပညာရှိတို့ကို၎င်းအေးတော်ဤတောင်မှဉာဏ်ကောင်းသောသူတို့ကို၎င်းငါပယ်ရှားမည် အိုတေမန်မြို့အေတောဤတောင်မှခတ်သိမ်းသော သူတို့ကိုပယ်ဖြတ်မိအကြောင်းတင်ဤသူရဲတို့သည်ကြောက်ကြလိမ့်မည်အငယ်တစ်ဆယ်မှ73တင်းသည်ညီယာကုတ်ကိုအသေးတတ်ခြင်းအနိုင်အထက်ပြုခြင်းအပြစ်ကြောင့်ကိုယ်တိုင်အရှက်ကွဲ၍အကုံစင်ပယ်ဖြတ်ခြင်းကိုခံရလိမ့်မည်တင်းသည်တစ်ဖက်၌နေသောနေ့ တကြွတနိုင်ငံသားတို့သည်သူ၏အမှုထမ်းများကိုတင်သွားသောနေ့တပါးမျိုးသားတို့သည် သူ၏မြို့တကားထဲသို့ဝင်၍ယေရုရှလင်မြို့ကိုစီးရန်ချသောနေ့၌တင်သည်လက်ခံသောသူဖြစ်၏တင်၏ညီသည်တပါးမျိုးသားဖြစ်သောနေ့၌သူ၏အမှုကိုတင်မကြည့်သင့်ယူဒအမျိုးသားတို့သည်ပျက်စီးသောနေ့၌မဝါကြွားသင့်ဒုက္ခခံရသောနေ့၌စော်ကားသောစကားကိုမပြောသင့် ငါ၏လူတို့သည်ဘေးဥပဒ်ကို ခံရသောနေ့၌သူတို့နေရာတံခါးအတွင်းသို့မဝင်သင့်။ဘေးဥပဒ်ကိုခံရသောနေ့၌သူတို့၏ဆင်းရဲဒုက္ခကိုမကြည့်မရှုသင့်။ဘေးဥပဒ်ကိုခံရသောနေ့၌သူတို့ဥစ္စာကို မလုမယူသင့်။လွတ်သောသူတို့ကိုဆီးတားခြင်းငှါဖြတ်လမ်း၌မရပ်မနေသင့် အမှုရောက်သောနေ့၌ကြံကျွင်းသောသူတို့ကိုမအပ်သင့်အကြောင်းမူကားထာဝရဘုရား၏နေ့ရက်သည်ခတ်သိမ်းသောလူမျိုးတို့နှင့်နီးပြီးတင်ပြုသည့်အတိုင်းတင်၌သူတစ်ပါးပြုလိမ့်မည်တင်ပြုသောအမှုသည်တင့်ခေါင်းပေါ်သို့ရောက်ရလိမ့်မည်ယူဒအမျိုးသားတို့သည်တန်ရှင်းသောငါတောင်ပေါ်မှ စားတောက်တကဲ့သို့ပတ်လည်၌နေသော လူမျိုးအပေါင်းတို့သည် စားတောက်ရကြလိမ့်မည် စားတော့၍မျိုးသဖြင့်မရှိဘူးသော သူကဲ့သို့ဖြစ်ရကြလိမ့်မည်ဇီးအောင်တောင်ပေါ်မှာဘေးလွတ်တော်သူအချို့ရှိကြလိမ့်မည်တန်ရှင်းသောအရာဖြစ်လိမ့်မည်ယာကုပ်အမျိုးသည်မိမိပိုင်ထိုက်သောမြေကိုပိုင်ရလိမ့်မည်ယာကုပ်အမျိုးသည်မိယောသအမျိုးသည်မိလျံဧသောအမျိုးသည်အမိုက်ဖြစ်လျက်မိညှိ၍လောင်သည်ဖြင့်ဧသောအမျိုးသားမကြံကျွင်းရထာဝရဘုရားမိန့်တော်မူပြီး တောင်မျက်နှာသားတို့သည်ဧသောဤတောင်ကို၎င်းမြေညီသောအရက်သားတို့သည်ဖိလိတိပြည်ကို၎င်းဧဖရိလေပြင်းနှင့်ရှမာရိလေပြင်းကို၎င်းဗေယံမင်းအမျိုးသည်ဂိလပြည်ကို၎င်းသိမ်းယူကြလိမ့်မည်သိမ်းတွားခြင်းကိုခံရ၍ခါနနိလူတို့တွင်ရှိသောဣဒရေလအမျိုးအလုံးရင်းသည်ဇရတမြို့တိုင်အောင်၎င်းသိမ်းတွားခြင်းကိုခံရ၍တေဖရတ်ပြည်၌ရှိသောယေရုရှလင်မြို့သားတို့သည် တောင်မျက်နှာမြို့ရွာတို့ကို၎င်းသိမ်းယူကြလိမ့်မည်ဧသောဤတောင်ကိုတရားစီရင်ခြင်းငှာကဲတင်သောသူတို့သည်ဇီးအောင်တောင်ပေါ်သို့တက်ကြလိမ့်မည်တိုင်းနိုင်ငံသည်လည်းသာဝရဖျားဤနိုင်ငံတော်ဖြစ်လေသည်ပရောဖက်ဩဘဒီဤဗျာဒိတ်ယူပါယုံဖြစ်၏